ရှေးပါးသီလစောင့်ယုံမျှဖြင့်အကျိုးများသင့်သလောက်မများသေးပါသီလကိုစောင့်ထိန်ပြီးတော့မိမိစိတ်ကိုစင်ကြယ်တန်ရှင်းနေအောင်အားထုတ်နိုင်မှသာအကျိုးများပါသည်နော်ဒါကြောင့်မို့ဥပုသ်စောင့်ပြီဆိုရင်တော့ကိုဟိုဥကောင်းကိုတန်းစာဆင်လိုသောအမျိုးသမီးသည်ဆံပင်ကိုစင်ကြယ်အောင်ခေါင်းလျှော်ရ၏ခေါင်းမလျှော်ပဲဖီးလိမ့်ပြင်ဆင်လျင်အနံ့မကောင်းထို့အတူသီလ တန်စာဖြင့်ဆင်ထားသူသည်မိမိ၏စိတ်ကိုလောဘဒေါသမာမာနအိတ်တမစ္စရိယစသောကိလေသာအညစ်အကြေးတို့မှစင်ကြယ်အောင်ဗြဟ္မဥပုပ်ကိုဖြစ်စေဓမ္မဥပုပ်စသည်တို့တွင်တမျိုးမျိုးကိုဖြစ်စေစောင့်သုံးနိုင်မှသာရတဲ့တမျှအကျိုးကိုအပြည့်အစုံရနိုင်ပါသည်တဲ့။ဒါကြောင့်မို့ဥပုပ်ဆောင်တယ်ဆိုရင်ပေါ့ပေါ့ဆဆမတွေ့ကြနဲ့နော်။ဥပုပ်ဆောင်ပြီးရင်ဒါဥပုပ်ပယ်နဲ့တူအောင်ဒါနေရမယ်လို့ဆိုလိုတာပေါ့လေ။အဲ့တော့ နွားចောင်းသားဥပုပ်ဆိုတာရှိသေးတယ်နော်အဲ့ဒီအဲ့ဒီဟာမျိုးတော့မဖြစ်เสียဘူးတဲ့နွားចောင်းသားဆိုတော့ဗာလဲဆိုရင်လည်းဒီနေ့ဒီနေ့ငါနွားတွေဒီဒီဒီဒီစီတက်မှာမျက်စပြီးတော့ရေတောက်ကြလိမ့်မယ်ဒါနဲ့ပြင်ကြငါနွားတွေဘယ်ဘယ်နေရာမှာမျက်စပြီးရေတောက်ကြလိမ့်မယ်လို့ဒီလိုကြံစီစဉ်းစားနေတယ်လို့ပေါ့လေထို့တူပဲဒီနေ့ပြင်ငါဘယ်လိုဟာတွေချက်ပြီးတော့စားလိုက်မှဟာဒီနေ့ဥပုပ်တော့နော်နတ်ပြင်ဥပုပ်ဆန်တဲ့နတ်ပြင်ကြလဲဘာတွေချက်စားလိုက်ဦးမယ်ပေါ့လေအဲ့ဒီလို လောကီရေးရာတွေကိုကြံစီပြီးတော့နေတဲ့ဥပုပ်ကိုတဲ့နွားចောင်းသားဥပုပ်လို့ခေါ်တယ်တဲ့နော်အဲ့ဒီနွားចောင်းသားဥပုပ်ဆိုတာတဲ့လုံးလုံးအကျိုးမရှိလို့တော့မဆိုရပါဘူးတဲ့အကျိုးတော့ရှိပါတယ်တဲ့ဒါပေမဲ့လို့အကျိုးမများလို့ဒီလိုမြတ်စွာဘုရားဟောတော်မူတယ်အဲဒါလည်းအရေးကြီးတယ်ပေါ့အဲ့တော့မိမိစောင့်တဲ့ဥပုပ်ဟာနွားចောင်းသားဥပုပ်မဖြစ်စေသင့်ဘူးပေါ့ဒါကတော့လေဒီလိုဖြစ်မဲ့လူကတော့တိတ်ရှိမှာမဟုတ်ပါဘူးနော်ဥပုပ်စောင့် ဥပုသ်ဆောင်ပြီးတော့ဒီနေ့ဘာချက်စားမယ်၊နေ့ပြင်ဘာချက်စားမယ်၊သို့မဟုတ်လုပ်ငန်းတွေစဉ်းစားနေမယ် business သဘောတွေအဲ့ဒါမျိုးတွေဆိုတော့ဒါနွားကြောင်သောဥပုသ်တွေရောက်သွားမယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ကုသရရရကြောင်းဘုရားအကုန်အာယုံပြုနေမှာတရားကုန်အာယုံပြုနေမှာတန်ခါကုန်အာယုံပြုနေမှာစသည်ဖြင့်နော်ဒီတဲ့ဒီတဲ့ပူပြီးတော့တခါသမထဝိပဿနာအားထုတ်နေမယ်နော်ဆိုရင်တော့အကျိုးများတဲ့ဥပုသ်ဖြစ်မှာပါ။အေးဒါကြောင့်မို့နွားကြောင်သောဥပုသ်မဖြစ်စေဘဲနဲ့ ကောင်းတဲ့ဥပုပ်ပေါ့လေနော်မြတ်တဲ့ဥပုပ်ဖြစ်အောင်ကြိုးစားဆောင်သုံးသွားမှသာတဲ့ဒီဟိုလေးနဲ့တဲ့နော်ဥပုပ်ဆောင်ခြင်းမှုဖြစ်မယ်ပေါ့ဥပုပ်ဟိုပြီးတော့လည်းပဲဥပုပ်ဆောင်ခြင်းရတဲ့အကျိုးပြည့်ပြည့်ဝဝရမယ်ပေါ့အဲဒီလိုမဟုတ်ရင်တော့နာမည်လေးပဲဥပုပ်ဆောင်တယ်ဆိုပြီးတော့ဟိုတခြားကြတော့အကျိုးရဖို့ငဲနေတယ်မယ်ဒါကြောင့်မို့ အဲဥပုသ်ဆောက်တဲ့အခါမှာဥပုသ်ဆောက်ရုံတက်တက်မဟုတ်ဘဲနဲ့ဥပုသ်ဆောက်တည်နေတဲ့အခါမှာဒီတခြားကာမဂုဏ်ကိလေသာစိတ်တွေနည်းနိုင်တယ်များနည်းအောင်ကြိုးစားပြီးတော့အဲတရားနှလုံးသွင်းတာနော်တရားထိုင်တာစတယ်ဖြင့်ဒါကျင့်ကြံသွားကြဖို့အရေးကြီးတယ်တဲ့ဒါကဥပုသ်သီလ၈ပါးသီလနဲ့ပတ်သက်ပြီးတော့သိစရာပေါ့ ကောင်းပြီ7ပါးသီလပြီးတော့ဘာရှိတော့10ပါးသီလဟော9ပါးသီလဆိုတာရှိသေးတယ်နော်9ပါးသီလကဟွန်း9ပါးသီလလည်းပြောအောင်ဟောပြီးမှ10ပါးသီလသွားကြသွားကြတယ်9ပါးသီလဆိုတာကဟိုမေတ္တာထည့်7ပါးသီလထဲမှာမေတ္တာထည့်တာဒါကို9ပါးသီလလို့ဒီလိုခေါ်ရတာအဲ့တော့9ပါးသီလဆိုတာဟို ဟိုတုတ်တုတ်မှမြတ်စွာဘုရားကဟောထားဥပုတ်တိလဟာမေတ္တာနဲ့အမွန်းတင်ထားရင်ပို့ပြီးတော့အကျိုးများတယ်နော်ဆိုပြီးတော့ဟောထားတဲ့အတွက်ကြောင့်မို့ကိုးပါးတိလဆိုပြီးတော့ဆောက်တည်လေးရှိကြတယ်အဲဒီကိုးပါးတိလဆောက်တည်တဲ့အခါကျတော့အဟံဘန်းတိဆိုတဲ့အခါနည်းနည်းလေးပြောင်းရပြန်တာပေါ့လေနော်အဲတော့ဟိုရှစ်ပါးတိလတော့ကဘယ်လိုဆိုခဲ့တော့အဟံပန္တိတိတရဏေနတဟ အတ္ထင်ကသမဏကတံအဲ့ဒီအထဆိုတဲ့နေရာမှာပါဠိလိုနဝဆိုတာလေးထည့်ပြီးတော့နဝင်ကသမန္နာကတံလို့ဒီလိုဆိုရမယ်အဲ့တော့တိဟံဗန္တိတိတရဏေနတဟနဝင်ကသမန္နာကတံဥပောတထတိလံဓမ္မံယာစာမိအနုဒဟံကတ္တဝတိလံတိထမေဗန္တိအဲ့လိုဆိုရမယ်အင်္ဂါကုပါနဲ့ပြည့်စုံတဲ့ဥပုသ္တိလကိုတပည့်တော်တောင်းပါလေပြည့်တော်မူပါဘုရားအဲ့ဒီနောက် နမောတတတို့ဗုဒ္ဓံတရံကိစ္ဆာမိတို့အတူတူသွားတိခါပုတ်9ပါးကြတော့ပထမ10ပါးကတော့ရိုးရိုးဥပုတ်တိလနဲ့အတူတူပဲနောက်ဆုံးတစ်ခုမှာမေတ္တာကိုထည့်ပြီးတော့ဆိုရအဲ့ထက်ဆိုတဲ့နေရာမှာလည်းပဲအမှန်တော့ဒါကဟိုဒီလိုဒီလိုတိလယူရမယ်လို့ဆိုထားတဲ့ကြံခံကမရှိတော့ဘူးတင့်လျော်တယ်လို့ပဲကြည့်ပြီးတော့ဆရာတော်များကညွှန်ကြားကြတယ် အဲတော့အခုညွန်ကြားလေးရှိတဲ့ဟုတ်လားဟိုတိခါဘုံဆုံနီးကတော့မေတ္တာတဟဂတိနစေတတာတဗ္ဗပါဏဘူတေတုယထာရဟံဖရိတဝါဝိဟရဏံတမာဒိယာမိလို့ဒီလိုဆိုတယ်မေတ္တာနှင့်အတူတကွဖြစ်တဲ့စိတ်ဖြင့်အာလုံးသောတတ္တဝါတို့၌ ထိုက်သည့်အားလျော်စွာဆိုလိုတာတော့တတ်နိုင်သမျှဖြန့်ပြီးတော့နေခြင်းကိုစောင့်တည်ပါတယ်ရှင်းရှင်းပြောရတော့တတ်တော်တွေအားလုံးအပေါ်မှာမေတ္တာစိတ်နဲ့နေခြင်းကိုတပြီးတော့စောင့်တည်ပါတယ်လို့ဒီလိုဆိုတယ်ဒါနဝမသိက္ခာပုဒ်ပေါ့နော်အဲ့တော့နဝမသိက္ခာပုဒ်ကမေတ္တာအဲ့ဒီတော့ဒီနဝမသိက္ခာပုဒ်ကမေတ္တာအဲ့ဒီမေတ္တာကို ဆောက်တည်ကောင်းသလားမဆောက်တည်ကောင်းသလားအဲ့ဒီအဲ့ဒီဘာခေါ်လဲဟိုအငင်းပွားမှုကလည်းရှိတယ်မေတ္တာဆိုတာဒါနသီလဘာဝနာသုံးမျိုးထဲမှာဘာဝနာထဲမှာပါသီလထဲမှာမပါဘူးဆောက်တည်ရမယ်ဆိုတာကသီလကိုသာဆောက်တည်ရဘာဝနာကိုဆောက်တည်လို့ရတာမဟုတ်ဘာဝနာဆိုတာပွားများရနော်ဆောက်တည်တာကပွားများတာအဲ တခုနဲ့တခုမတူဘူးအဲ့ဒါကြောင့်မို့တချို့ကလည်းပဲမဆောက်တည်ကောင်းဘူးလို့ဒီလိုလည်းပဲယူဆတာတွေရှိတယ်ဒါမှမဟုတ်မြတ်စွာဘုရားကိုယ်တော်တိုင်ကအဲ့ဒီလိုပေါ့လေဒီအင်္ဂါစစ်ပတ်နဲ့ပြည့်စုံတဲ့ဥပုသ္တိလဟိုမေတ္တာနဲ့ထုံထားရင်မေတ္တာနဲ့အမွှန်းတင်ထားရင်ပို့ပြီးတော့အကျိုးရှိတယ်လို့ဆိုတာကိုလိုက်နာပြီးတော့ဒါလည်းပဲစောက်တည်လို့ရကောင်းပါတယ်ဆိုပြီးတော့စောက်တည်ကြတယ်အဲ့ဒီစောက်တည်တဲ့အခါကျတော့ ခက်ခဲမှုတစ်ခုရှိတာကအကယ်၍မေတ္တာမေတ္တာစိတ်နဲ့တ attva တွေအားလုံးကိုဖြန့်နှံ့ပြီးတော့တ attva တွေအပေါ်မှာကိုမေတ္တာစိတ်ကိုဖြန့်နှံ့ပြီးတော့နေပါမယ်လို့တတ်နိုင်သမျှဆိုစကလုံးလေးမပါဘဲနဲ့ဆိုထားရင်ကိုကမေတ္တာနဲ့တစ်ချိန်လုံးမနေနိုင်ဘူးနော်မေတ္တာလွတ်နေတဲ့အချိန်တွေရောမရှိပဲဘူးလားနော်ဥပုသ်ဆောင်ပြီးမှပြီးပြီးပြီမယ်လို့လည်းပဲရှိနေတာပဲအဲ့လိုမနေနိုင်မဲနဲ့ကိုကနေပါမယ်လို့လည်းဟို သိခါဖို့ယူထားတယ်မနေနိုင်ဘူးဆိုရင်ဒါကကျိုးသူလိုဖြစ်မှာဆိုတော့ဆရာတော်တွေကဟိုပါဠိလိုယထာရဟံဆိုလေးထည့်ပြီးတော့ရှော့ရှော့ပေးထားတယ်နော်အဲတတ်နိုင်တမျှပေါ့ထိုက်တင်ဒီအားတယ်ဆိုတာတတ်နိုင်တမျှဒီပြီးတော့နေပါမယ်ဒီလိုဆိုကြဒီလိုဆိုတယ်အဲ့ဒီနေရာမှာအခုဒီရဏဂွင်စာအုပ်မှာတော့ဆုံကြီးလေးကိုနည်းနည်းလေး꿰တယ်ထားပါတော့ဒါကတော့မထူးပါဘူးနော်အဲမေတ္တာနဲ့နေပါမယ်လို့ဒီလိုဆိုတယ် အဲခုနလိုပဲမေတ္တာနဲ့နေဖို့ဆိုတာအမြဲတမ်းကနေနိုင်တာမဟုတ်ဘူးအဲ့တော့ဒီနောက်ဒီနဝင်ကဥပုပ်ကိုစောက်တည်ထားတယ်ဆိုရင်အဲ့ဒါတတိထားပြီးတော့ပဲနော်မေတ္တာရဆန့်ကျင်တဲ့ဟာပါဒေါသဒေါသမထွက်အောင်ကိုယ်ကိုထိမို့တော့ရေးကြည့်တယ်ဒေါသထွက်ရင်မေတ္တာပြတ်တော့လာတယ်နော်ဒါကြောင့်မို့ကိုးပါးသီလစောက်တည်ထားတယ်ဆိုရင်တော့ ကောင်းတာတော့တယောက်တည်းနေပြီးဘုရားဘုရားအာယုပြုနေတရားထိုင်နေအဲ့လိုလုံနေမှသာဖြစ်မယ်တို့မဟုတ်ဘဲနဲ့ဟိုသူများတွေနဲ့ရောနှောနေမယ်ကိုယ့်ကိုဟွာလုတ်တရားလုတ်နေမယ်ဆိုရင်ဒေါ်လာလေးကတော့ကြကြထွက်ကျင်ထွက်လာနော်သူများလုတ်တာအချိုးမကြတာမြင်ရင်စိတ်ထဲကအပြစ်ပြောချင်တာလေးတွေပေါ်လာဟုတ်လားအဲ့လိုဆိုရင်မေတ္တာပြက်တယ်အဲ့ဒါကြောင့်မို့ဒီကိုးပါးသီလဆောက်တည်ရင်တော့ဒါအထူးသိထားရမယ်တော်တော်တော်တော်မလွယ်ဘူးဒါတော်တော်ကိုဂရုစိုက်ရ ဒါကြောင့်မို့ယထာရဟံသို့မဟုတ်ယထာပလံစွန့်နိုင်သမျှဆိုတဲ့ဒီလိုဆိုပြီးတော့ယူကြတယ်ဒီနေရာမှာအခုခေတ်တချို့လူတွေကအဲ့ဒီစွန့်နိုင်သမျှဆိုတာလေးကိုထည့်ပြီးတော့နော်ပါဏာတိပါဒရဲလည်းသူတို့ကထည့်ခြင်းညာဟုတ်လားဒီလိုတက်နိုင်သမျှအဲတတ်တော်အသက်တက်ချင်းမှရှောင်ကျင်မှမယ် တတ်တယ်နှမသူဥစ္စာခိုးခြင်းမှရှောင်ခြင်းမှမှန်တယ်အဲ့လိုဆိုရင်ကြတယ်။ဒီလိုဆိုလဲဆိုဆိုခြင်းတဲ့လူတွေဆိုတဲ့လူတွေရှိတယ်။ဗမာတွေကမဟုတ်ပါဘူး။တော့ကိုကတော့ပြောတယ်မင်းကအဲ့လိုဆိုရင်အဲ့ဒါသိခါဘုတ်ကိုမဟုတ်တော့ဘူးကွာလို့ဒါတော့မတော်ဘူးထင်တယ်။မင်းမင်းဒါဟိုသိခါဘုတ်ကိုအပြည့်အဝမစောင့်ကျင်လို့မင်းလှုပ်လာတာလို့ဟုတ်လားအကြောင်းရှာလာတယ်။တတ်နေသမျှတော့ဒီတော့ဆောက်တည်ပါမယ်ဆိုတော့မဆောက်တည်ပဲနေတော့ဘာထူးလဲ။ဒါကြောင့်မို့အဲ့ဒါတော့ပီလာအစ်စ်မဟုတ်ဘူးကွာလို့ဒီလိုပဲပြောရတာ။အခုခေတ်အဲ့ဒီ ဟိုပါခွန်လဲအလျှော့အလျှော့ကြိုက်တဲ့လူတွေကအဲ့ဒါမျိုးလောက်တာတတ်နဲ့လည်းများတပြီးတော့စောက်တည်ပါမယ်တတ်တယ်တတ်နဲ့လည်းများအတက်တက်ချင်းမှရှောင်မမယ်စသည်ဖြစ်ပါမယ်တတ်တယ်တတ်တယ်လည်းများလို့ဆိုထားရင်ချင်းပေါ်လေးလာတော့မတတ်နိုင်ဘူးကတတ်လိုက်တော့မှာဒီဘိုးလေးတွေ့တယ်တတ်လိုက်တော့မှာဒါကိစ္စမရှိပါဘူးဆိုတဲ့အတိတ်ပဲရှိတယ်အဲ့ဒါတော့မဟုတ်ဘူးလို့ဒီဒါ၉ပါးသီလနော်အဲ့ဒီ၉ပါးသီလကိုပါဠိတော်မှာရှိတယ်ဆိုတာ နည်းနည်းလေးကိုဖတ်ပြအောင်လားဘာလို့မရအောင်ကြည့်အောင်ယဟန်တို့တဲ့အင်္ဂါ၉မျိုးတို့နှင့်ပြည့်စုံသောကျင့်သုံးအပ်သောဥပုပ်သည် အကျိုးကြီး၏အာနိသင်ကြီး၏တကူကြီး၏ကြီးသောပြန့်နှံ့ခြင်းရှိ၏ယဟန်တို့အဘယ်သို့ကျင့်သုံးအပ်သောအင်္ဂါ၉မျိုးတို့နှင့်ပြည့်စုံသောဥပုပ်သည်အကျိုးကြီးသည်နီအာနိသင်ကြီးသည်နီတကူကြီးသည်နီကြီးသောပြန့်နှံ့ခြင်းရှိသည်နီဆိုလိုတာကတော့အကျိုးများများ ရသနည်းလို့ဆိုလိုတာပါအကယ်၍ပေါ့လေဒီလိုမြန်မာပြန်စာအုပ်မျိုးကိုဖတ်တယ်ဆိုရင်တော့ကိုစိတ်စီကြပါလို့ပြောတယ်စကားတွေကခဏခဏထပ်အလွန်စိတ်တူစရာကောင်းတယ်နှစ်ကြိမ်မြောက်လဲသုံးကြိမ်မြောက်လဲနဲ့လဲလာလိမ့်မယ်သုံးမို့လဲတကားတွေကထပ်တယ်ဒါကဒီဒီဒီကျမ်းစာတွေကရေးတဲ့ကျမ်းစာတွေမဟုတ်ဘူးဟောတဲ့စကားတွေဟောတဲ့စကားတွေနောက်မှရေးလိုက်လို့စာအုပ်ဖြစ်နေတာ တော့ဗဇက်နဲ့ပြောတဲ့ခါကျတော့ထပ်ထပ်ပြောတာကနားထောင်တဲ့လူမှကြီးစုများတယ်ပထမတစ်ခါတော့ကိုကတခြားစိတ်ရောက်နေလို့မသိလိုက်ဘူးဆိုတော့နောက်တစ်ခါထပ်ပြောတော့ရတော့ပြန်ရောက်ပါလေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့အထက်ထက်ပြောလို့ရှိတယ်အဲ့ဒီပြောတဲ့အတိုင်းပဲရေးထားတာဖြစ်တဲ့အတွက်ကြောင့်မို့စကားတွေအထက်ထက်တွေလာအခုခေတ်ရေးနည်းမျိုးဆိုတော့ဒါပြင်းစရာကောင်းလာဒါမှမဟုတ်ဒါသီးခံပြီးတော့ဒါဖတ်ရတာ ယဟန်တို့ဤသာသနာတော်နဲ့အရိယာဖြစ်သောတပည့်သည်ဤသို့ဆင်ခြင်၏ယဟန်ဓာတုသည်အထက်အသက်ထက်ဆုံးအသက်တချင်းကိုပယ်၍အသက်တချင်းမှရှောင်ကျင်ကုန်၏ဒုက္ခရှာထားပြီးဖြစ်ကုန်၏လက်နဲ့ကိုရှာထားပြီးဖြစ်ကုန်၏ဆက်ချင်းရှိကုန်၏တဏှာတတ်ကုန်၏ခတ်သိမ်းသောတ attva တို့၏ကျူးစီးပွားကိုလိုလားလျက်နေကုန်၏ငါသည်လီဤတညစ်နှင့်တနေ့ပတ်လုံးဟောတညစ်နဲ့တနေ့တော့ဒီမှာပြောတာအသက်တချင်းကိုပယ်၍အသက်တချင်းမှရှောင်ကျင်လျက်ဒုက္ခရှာထားလျက်လက်နဲ့ကိုရှာထားလျက် ဆက်ချင်းရှိလျက်တနာလျက်ခတ်သိမ်းသောတ attva တို့၏အကျိုးစီးပွားကိုလိုလားလျက်နေပါအံ့ဤအကြောင်းအင်္ဂါဖြင့်လီယဟန္တာတို့ကိုအတုလက်၍ပြုပါအံ့ငါအားဥပုပ်ကျင့်သုံးအပ်သည်လိဖြစ်ပေလိမ့်မည်ဟုဆင်ခြင်၏ဒါယဟန္တာတွေဒီလိုနေတယ်ဆိုတော့အတုယူပြီးတော့ငါလည်းပဲဒီလိုနေမယ်လို့ဒီလိုပြောတာအဲ့တော့ဒါဒါဘာပထမတိခါကိုပုဂ္ဂိုလ်ပြောတာမဟုတ်လားနော်အော်ပြီးတော့ဟိုနေ့ကပြောရမယ်ပတယ်ပေရလာထိုးသွားပြီဟမ်နောက်ဆုံးရောက်သွားပြီကြည်စမ်း အဲ့ကိုယ့်ကိုသိပြီတော့အဲ့ဒါကြားရတဲ့ဟာတွေတော့သိက္ခာဝိရှိပါတာနော်ယဟန္တာတို့သည်အထက်အတက်ထက်ဆုံးမြင့်သောနေရာမြတ်သောနေရာ၌နေခြင်းကိုပယ်၍မြင့်သောနေရာမြတ်သောနေရာ၌နေခြင်းမှာရှောင်ခြင်းကိုဤညောင်ဆောင်ငယ်၌ဖြစ်စေမြက်အခင်း၌ဖြစ်စေနှိမ်သောနေရာ၌ဖြစ်စေနေကိုဤငါသည်လိဤတညစ်နှင့်တနေ့ပါလုံးမြင့်သောနေရာမြတ်သောနေရာ၌နေခြင်းကိုပယ်၍မြင့်သောနေရာမြတ်သောနေရာ၌နေခြင်းမှာရှောင်ခြင်းလျက်ညောင်ဆောင်ငယ်၌ဖြစ်စေမြက်အခင်း၌ဖြစ်စေနှိမ်သောနေရာ၌နေပါအံ့ဤအကြောင်းအင်္ဂါဖြင့်လိယဟန္တာတို့ကိုအတုလိုက်၍ငါပြုပါအံ့ ငါအားဥပုပ်ခြင်းသုံးအပ်သည်လိဖြစ်ပေလိမ့်မည်ဒါရှစ်ခုမြောက်ဒိက္ခာကိုပြောလိုက်တယ်ဒါဤအထမအင်္ဂါနှင့်ပြည့်စုံ၏တဲ့နောက်ကိုးခုမြောက်ကြတော့မေတ္တာနှင့်ရှင်သောစိတ်ဖြင့်တခုသောအယမျက်နာကို ပြန့်နှံ့စေ၍နေ၏ထို့အတူနှစ်ခုမြောက်အယမျက်နာကိုသုံးခုမြောက်အယမျက်နာကိုလေးခုမြောက်အယမျက်နာကိုပြန့်နှံ့စေ၍နေ၏ဤနည်းဖြင့်အထက်အောက်ခီလာအလုံးစုံသောအယမျက်နာတို့၌ရှိသောတတ္တဝါအလုံးကိုမိမိနှင့်အတူပြု၍ တတ္တဝါအလုံးပါဝင်သောတတ္တလောကကိုပြန်ပြောသောမြင့်မြတ်သောအတန်းရှိမရှိသောယံမရှိသောယံညှိုးခြင်းမရှိသောညှိုညင်ခြင်းမရှိသောမေတ္တာနှင့်ရှင်သောစိတ်ဖြင့်ပြန့်နှံ့စေလျက်နေ၏ဤနဝမအင်္ဂါနှင့်ပြည့်စုံ၏နဝမအင်္ဂါဆိုတာအခုပြောတဲ့မေတ္တာတဟဂတိတာစေတတာဆိုတဲ့နဝမသိခါဘုတ်ပေါ့လေအဲဒီမှာပါဠိတော်အတိုင်းကြတော့ကိုအဲ့ဒီစိတ်နဲ့တဲ့အယမျက်နှာတစ်ခုကိုပြန့်နှံ့ပြီးတော့နေတယ်ဆိုလိုတာတော့အရှိအယမျက်နှာမှာရှိတဲ့တ attva တွေချမ်းသာပါစေလို့ဆိုတယ်ဒါအရှိအယမျက်နှာကို ဖြန့်ပြန့်နှံ့တယ်လို့ခေါ်တယ်အနောက်အရမှာရှိတဲ့တ attva တွေချမ်းသာပါစေအဲမြောက်အရမှာရှိတဲ့တ attva တွေချမ်းသာပါစေတောင်အရမှာရှိတဲ့ attva တွေချမ်းသာပါစေတတ်တယ်ဒီလိုဆိုတာကိုပြောတယ်နောက်ကြတော့အာလုံး attva တွေဖြစ်သွားတယ်ဟိုမေတ္တာပို့တဲ့ခါကျတော့အရက်စစ်မျက်နှာအရက်ဆယ်မျက်နှာပို့တယ်မဟုတ်လားနော်အရှိအနောက်တောင်မြောက်ရယ်တောင်လေးခုရယ်ပြီးတော့အထက်အောက်ရယ်နော်အောက်ရယ်အထက်ဟုတ်လား ဤနောမအင်္ဂါနှင့်ပြည့်စုံ၏ယဟန်တို့ဤသို့ကျင့်သုံးအပ်သောအင်္ဂါ၉မျိုးတို့နှင့်ပြည့်စုံသောဥပုပ်သည်အကျိုးကြီး၏အာနိသင်ကြီး၏တကိုးကြီး၏ကြီးသောပြဏ္ဏဉာဏ်ရှိ၏လို့လို့ဆိုတယ်ဒါမြတ်စွာဘုရားဟောတာအဲဒါကြောင့်မို့ကိုးပါးသီလကိုလည်းပဲအခုကစောက်တည်ကြတယ်နော်အဲ့တော့တိခဗုဒ္ဓကြည့်လိုက်မယ်ဆိုရင်ပထမနံပါတ်၁ကနံပါတ်၈ထိအောင်တိခဗုဒ္ဓကရှောင်းကျင်ကြောင်းဖြစ်တဲ့တိခါပုတ်ကိုဆောက်ဆောက်တည်ပါလေတဲ့ဒီလိုဆိုရယ်အခုနံပါတ်9ကျတော့အဲ့လိုမလာဘူးဟုတ်လား တတ္တဝါတွေပေါ်မှာမေတ္တာစိတ်နဲ့နေပါမယ်လို့လာတယ် positive ဖြစ်သွားနော်ဟိုဟာတော့ကတော့ရှောင်ပါမယ်သူ့တဲ့အာတတ္တဝါအတက်အရင်တတ္တဝါတွေအတက်ကိုတတ်ချင်းမှရှောင်ကျင်ပါမယ်နော်အဲသူ့စာခိုးခြင်းမှရှောင်ကျင်ပါမယ်ဒီလိုလာတယ်ဒီကြတော့တတ္တဝါတွေကိုမေတ္တာစိတ်နဲ့ပြန့်နှံ့ပြီးတော့နေပါမယ်အဲဒီလိုဆိုတယ်ဒါထူးခြားဒါကိုးပါးသီလအဲ့တော့ကိုးပါးသီလဆောက်တည်ခြင်းရင်မေတ္တာပွားများနေပါ ဒါရမယ်နော်ဒီလိုမဟုတ်ရင်မေတ္တာပြက်ပြက်ပြီးတော့ခုနလိုဒေါသတို့ဘာတို့ဒါဝင်ဝင်လာနိုင်တယ်အဲဒါကကိုးပါးသီလကိုးပါးသီလပြီးတဲ့နောက်ဆယ်ပါးသီလဆိုတာရှိသေးတယ်ဒါတော့အလွန်နည်းပါလိမ့်မယ်နော်ဆယ်ပါးသီလစောက်တည်တဲ့ပုဂ္ဂိုလ်စာအလွန်နည်းတယ်ဘာကြောင့်နည်းလို့ဆိုတော့စောက်တည်ဖို့မလွယ်ဘူးလူတွေမှာအဲဆယ်ပါးသီလစောက်တည်တဲ့အခါကျတော့ဟို ဘာဘယ်လိုလုပ်တယ်လဲဆိုတော့စစ်ပန်းတီလာထဲမှာဟိုခုနှစ်ခုမြောက်ဒိဋ္ဌာဘုတ်ကဝိကလာဘောဇနာပြီးတော့ပေါ့ဘာလဲနိစ္စကိတအရှိကြီးမဟုတ်လားအဲ့ဒီအရှိကြီးကိုချက်ချမ်းချမ်းပြီးတော့ဒိဋ္ဌာဘုတ်နှစ်ခုခွဲလိုက်နော် နစ္စဂီတဝါဒိတဝိတုကဒတနာအဲဒီမှာနတ်ငမှာရေးချတယ်ဒတနာဝေရမဏိတိခါပဒံတမာတိယာမိပြီးတော့တခါမာလာကန္တဝိလေပနဓာရဏမန္တနဝိပုဒနာဌာနာဝေရမဏိတိခါပဒံတမာတိယာမိအဲ့လိုနှစ်ခုခွဲလိုက်ဟိုအမှန်တော့လေဟိုမှာတော့တခုလဲပေါက်ထားလို့ဒါကအမှန်ကသူသဘောကြည့်တော့နှစ်ခုနှစ်မျိုးဘာခေါ်မလဲ activity နှစ်မျိုးရှိတယ်မဟုတ်လား နော်ကကရာတီဆိုတာတိမဟုတ်တာဒါကတခုကိုကိုကိုချေဆယ်တာနန္တာလေးနာပါဒါကတခုဆိုတော့နှစ်ခုခွဲတာဒါတဘာဝကြဒါကြောင့်မို့ဆယ်ပါးတိလာကြတော့အဲ့ဒါနှစ်ခုခွဲလိုက်တယ်ကောင်းပြီအဲ့တော့အဲ့လိုဆိုရင်နံပါတ်9ကနိစ္စဂီတဝါရိတဝိတုကဒတနာဝေရမဏိတကပရံတမာတိယမိနံပါတ်10ကမာလာကနာဝိလိပနာဓာရဏမနနာဝိပုဒနာဌာနာဝေရမဏိတကပရံတမာတိယမိအဲ့တော့ဥစ္စာတယနာကဘာဖြစ်သွားလဲ နံပါတ်9ဖြစ်သွားတယ်ပေါ့နော်ဥစ္စာတေယနာမဟာတေယနာဝေရမဏိသိခာပဒံတမာတိယာမိ30ဇာတရူပရဇကပฏิဂဟနာဝေရမဏိသိခာပဒံတမာတိယာမိတဲ့ဆိုလိုတာကတော့ဗါတော့ရွှေငွေကန်ခံခြင်းပေါ့လေနော်အဲ့ဒီ ရွှေငွေကိုကံယူခြင်းမှလက်ခံခြင်းမှရှောင်ခြင်းရှောင်ခြင်းကြောင့်တိခါပုတ်ကိုစောက်တည်ပါတယ်လို့ဒီလိုဆိုတယ်အဲ့တော့ဒီတိခါပုတ်ကိုစောက်တည်ထားတယ်ဆေဘတိလကိုစောက်တည်ထားတယ်ဆိုရင်ရွှေငွေမကန်ရဘူးပေါ့နော်အဲ့ဒီခါမှာရွှေတုံးရွှေခဲသာမကဘူးတဲ့နော်ရွှေနဲ့လှုပ်ထားတဲ့အဝတ်တန်သာအားလုံးလည်းပဲမကန်ရဘူးမခံရဘူးဆိုတော့ကိုမှာဝတ်ထားတဲ့ လက်စွပ်တို့ဘာတို့နှဒေါင်းတို့ဘာတို့တွေလဲဟမ်ဒါတွေလဲအဲ့ဒီဆယ်ဘတ်ဒီလာစောက်တီထားရင်ဒါကမသုံးမတော်ဘူးနော်မျက်မှန်ရွှေနဲ့လှုပ်ထားရင်ပါရွှေအစ်စ်နဲ့လှုပ်ထားရင်ဒါလဲဆယ်ဘတ်ဒီလာစောက်တီတယ်ဆိုတော့မသုံးမှပဲတော်တယ်နော်ရဇတဆိုတာကငွေတဲ့ငွေဆိုတာမှလည်းပဲဒီအကုန်ပါတယ်ပေါ့လေငွေရတပြားတယ်မကဘူးတဲ့နော်ဒီမှာရေးထားတယ် ငွေအတပြာတမကတဲ့ရောင်းဝယ်သုံးဆွဲရုပ်ဖြစ်သောငွေဆက်ကူပိုက်ဆံအလုံးကိုပင်တဲ့နော်မခံယူရဘူးတဲ့အဲ့ဒါဆယ်ဘတ်တီလာစောက်တည်ထားတယ်ဆိုရင်ဟိုငွေဆက်ကူတို့ပိုက်ဆံတို့ဘာခေါ်လဲကြက်ပြတို့ဘာတို့ပေါ့နော်ဒါတွေကိုလည်းပဲမကန်ရဘူးမကြည့်ရဘူးလက်မခံရဘူးတဲ့တော့လူတွေဘုံမှာဘယ်လိုလုပ်ဖြစ်နေလဲနော်ငွေရှိနေကြတယ်ဒီငွေတွေကိုတကယ့်ကိုပဲဟိုစွန့်ထားခဲ့နိုင်ရင်တော့ဟုတ်တယ်ပေါ့ဆိုတော့ ကိုယ်မှအိမ်တော်ရှိလို့နော်ကိုယ်အိမ်တော်ပဲကိုင်းဒီငွေမင်းတက်မင်းမကြည့်ပြီးတော့ထိန်းသိမ်းစောင့်ရှောက်အဲဆိုတော့ဒီဒီနေ့အတွက်တော့ငါလုံးဝဒါတွေနဲ့ပတ်သက်ပြီးတော့ကြောက်ကြမရှိတော့ဘူးလို့အဲ့ဒီလိုလှုပ်ထားနိုင်ရင်တော့ဒါဖြစ်နိုင်မှာပေါ့လေပြီးတော့တကယ်စောင့်တဲ့ခါမှာလည်းပဲခုနလိုရွှေရွှေငွေနဲ့ပတ်သက်တာဘာမှမထိမကိုင်မตายရပဲနဲ့နော်နောက်ဆုံးဟိုကလေးသွားပြီးတော့ဝယ်လဲပါအောင်ဆိုခိုင်းတာမျိုးတောင်မှမခိုင်းမဲနဲ့ပေါ့လေဟမ် ဒါဘာလေးသွားဝယ်လိုက်ပါအောင်ဆိုရင်လည်းဒါမင်းပတ်စံကံပြီးသွားဝယ်ကြည့်လို့ခိုင်းတာပဲကိုဟုတ်လားအဲ့လိုပေါ့လေဒါနဲ့ပတ်သက်ပြီးတော့အဲ့ဒီလိုရှောင်နိုင်ရင်တော့ဒါဖြစ်နိုင်မယ်ပေါ့လေဒီလိုမဟုတ်ဘူးဆိုရင်တော့ဆယ်ပါးသီလလူတွေအနေနဲ့စောင့်ထိန်နိုင်ဖို့တိတ်မလွယ်ဘူးသို့တော့အကြိစောင့်ထိန်ကျင်တယ်ဆိုရင်ဖြစ်အောင်ဆိုပြီးတော့ဆယ်ပါးသီလထားတယ်ဒီဆယ်ပါးသီလကိုကိုရင်းနေတာမဏီတွေလည်းပဲစောင့်တည်ရတယ်ဒါကြောင့်မို့ရှိတော့ကတော့ဒါပပ္ပိစသီလလို့နော်ဒီ တာမဏေသီလဆိုပြီးတော့ခေါ်တယ်အဲလူတွေဆောက်တည်ခြင်းတဲ့အခါကျတော့ဟိုပပိစလို့မခေါ်တော့ဘဲနဲ့ဂဟထဂဟထဆိုလူဝတ်ကြောင်စတဲ့ပဲရှိအိမ်မှာနေတဲ့လူဆိုတော့အဲဂဟထသီလလေဆိုဒီလိုဆိုတယ်အဲဒီဆယ်ပါးသီလကိုလူတွေစောင့်ကောင်းလားမစောင့်ကောင်းလားဆိုတော့လည်းဒီလိုပဲအငင်းပွားတာတွေရှိသေးတာပဲနော်အဲအကယ်၍ခုနပြောသလိုပဲအာဒီရွှေငွေနဲ့ရွှေငွေဆိုအကုန်ပါပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုကအာကင်းကင်း လွတ်လွတ်ကင်းကင်းဖြစ်အောင်စီမံနိုင်မယ်ဆိုရင်တော့ကိုဒါကိုလှုပ်လို့ရမှာပေါ့လေတော့မဝင်တော့ဒီဒီဒီဒိဋ္ဌာဘုစောက်တည်နိုင်မို့သိမလွယ်ပါဘူးထားပါတော့အဲ့တော့ဆယ်ပါးတိလာစောက်တည်ခြင်းနဲ့ဆိုရင်အမှန်ကတော့ရှစ်ပါးတိလာတဲ့ကိုတစ်ပါးတိုးတာပါပဲနော်ဟိုနံပါတ်9ကို9နဲ့10နှစ်ခုခွဲလိုက်တော့ကိုဟိုရှစ်ပါးတိလာက9ပါးတိလာဖြစ်သွားတယ်အဲ့ဒီထဲမှာနောက်ဆုံး ရွှေငွေတင်းကပိုက်ဆံပေါ့လေဒါတွေကင်ကင်ချင်းမှာရှောင်ကျင်တဲ့စက်တစ်ခါဖို့တစ်ခုလေးတိုးလိုက်တယ်အဲ့ဒါကြောင့်မို့ဆယ်ပါးသီလလို့ခေါ်ပေမဲ့လို့အမှန်ကတော့ပါတော့ရှစ်ပါးသီလပါပဲအဲဆယ်ပါးသီလဒီခုနှစ်ခုကို ခွဲထားတဲ့အတွက်ကြောင့်မို့ဟိုရှေးတုန်းကတော့ကရင်တစ်ခါဖို့တစ်ခုကျိုးမယ်နော်ပန်းပန်ရင်လည်းပဲတစ်ခါဖို့တစ်ခုပဲကျိုးမယ်ကတာတော့ပန်းပန်တော့လုပ်တယ်တစ်ခါဖို့တစ်ခုပဲကျိုးမယ်ဥပုသ်ဆောင်နေတော့ပြောပါတယ်နော် ဆယ်ပါးသီလစောင့်နေတဲ့ခါကျတော့ကရာကတိခါဘုတစ်ခုကျိုးသွားပြီဟိုပန်းပန္နာတိခါဘုတစ်ခုအဲ့တော့ကလည်းကပန်းပန်းလည်းပန်းမယ်ဆိုတိခါဘုနှစ်ခုကျိုးတယ်ပေါ့ဒါပေါ့ဟုတ်လားတော့နှစ်ခုခွဲထားတာပေါ့အဲဒါက10ပါးသီလတဲ့အဲ့တော့လူတွေဆောက်တည်ကောင်းတဲ့သီလမှာအခုဘယ်နှမျိုးရှိသွားတော့5ပါးသီလ10ပါးသီလ9ပါးသီလ10ပါးသီလအမှန်သီလတွေအများကြီးပါလားနော် အာမိမိတို့ရွေးပြီးတော့ဒါကိုစောက်တည်ညာစောက်တည်လို့ရတယ်ဒါမှမဟုတ်မကုံသေးဘူးရှိသေးတယ်အာဇီဝဓမ္မကသီလဆိုတာကြားဘူးကြလားရှစ်ပါးသီလပဲနော် အာဇီဝဓမ္မကသီလဒါလည်းပဲစောက်တည်ရတယ်အာဇီဝဆိုတာအသက်မွေးမှုလို့ဆိုလို့တယ်အာဇီဝနော်အတမေဝါညောလှုပ်တဲ့အလုပ်ကိုအာဇီဝလို့ခေါ်တယ်။อืมအဲ့တော့ ကိုကိုထမင်းစားဖို့ရှာတဲ့ခါမှာအမျိုးမျိုးရှာကြအဲတရားမျှတတဲ့နည်းနဲ့ရှာတာလည်းရှိတယ်မတရားတဲ့နည်းနဲ့ရှာတာလည်းရှိတယ်နော်သူများအသက်တက်ပြီးတော့အဲပိုက်ဆံရှာတယ်သူများဥစ္စာခိုးပြီးတော့ပိုက်ဆံရှာတယ်ပေါ့လေစသဖြင့်ဒီလိုရှိအဲ့တော့အခုဒီအာဇီဝဓမ္မကဆိုတဲ့တီလကိုစောင့်ထိန်လာစောင့်ထိန်ရင်အဲ့ဒီမစင်ကြဲတဲ့မမှန်ကန်တဲ့ဘာခေါ်မလဲဒီ မမှန်ကန်တဲ့အသက်မွေးဝမ်းကြောင်းမှရှောင်ကျင်ရတယ်ငကုတုံးကဆိုတော့ပါဏာတိပါဒနဲ့ပါဏာတိပါဒအမှုကိုပြုပြီးတော့အသက်မွေးဝမ်းကြောင်းပြုခဲ့တယ်ဆိုရင်ဒီဒိဋ္ဌဘုံစောက်တည်ရင်အဲ့ဒါကိုမလုပ်ရတော့ဘူးပေါ့နော်တန်ဃာတဲ့တယောက်ဆိုတော့ဒီဒိဋ္ဌဘုံစောက်တည်တယ်ဆိုရင်တန်ဃာလို့မလုပ်နဲ့ထို့ဒီပဲကိုကခိုးပြီးတော့အသက်မွေးတယ်ဆိုတော့နော်တခိုးလို့ပြီးတော့တက်မွေးတယ်လို့ရှိတာဟုတ်လားအဲခိုးပြီးတော့တက်မွေးတယ်ဆိုရင်လည်းဒီတက်ခေါ်ဆောက်တင်ရင်ဒါ မခိုးနဲ့ပေါ့လေအဲ့ဒီလိုရှိတယ်ကောင်းပြီအဲ့ဒီအာဇီဝဓမ္မကဆိုတာကအာဇီဝအဋ္ဌမကနော်အဋ္ဌမဆိုတာကရှိခုမြောက်အာဇီဝဆိုတာကဒီမိစ္ဆာဇီဝမှာရှောင်းလာအဲ့ဒါလျင်ရှိခုမြောက်ရှိတယ်ဆိုတော့သူ့အရင်ဘယ်နှခုရှိရအောင်မလဲခုနှစ်ခုရှိရမှာပေါ့ तू က8ဖြစ်ရင်ဟမ်ရှိရခုနှစ်ယောက်ရှိအောင်ခုနှစ်ခုရှိအောင်အေးအဲ့တော့အာဇီဝဓမ္မကသိက္ခာပုဆိုတာမှာသိက္ခာပုဘယ်နှခုရှိလဲရှိခုရှိတယ် နော်အဲ့ဒီသင်္ခါဘုရှိခုကဘာတွေလဲဟိုကလည်းမတူဘူးနော်အဲ့တော့ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဆိုတာနားလည်ကြလားနားလည်ပါတယ်နော်အရင်ကပြောဥပါပြီထင်ပါတယ်သူ့အတက်ကိုတတ်တာကာယဒုစရိုက်တစ်ခု သူ့ဥစ္စာကိုခိုးတာကာယဒုစရိုက်တစ်ခုသူ့အိမ်ရပြမှားတာကာယဒုစရိုက်တစ်ခုကာယဒုစရိုက်ဘယ်နှပါတော့၃ပါး ဝစီတုစရိုက်၄ပါးရှိတယ်လိန်ပြောတာဂုံးတိုက်တာကြမ်းတမ်းသောစကားကိုပြောဆဲတာဆိုတာချိန်တာပြီးတော့အကျိုးမရှိတဲ့နော်အလကားစကားပြောတာအဲပိန်ဖြင်းတဲ့စကားနော်ပိန်ဖြင်းတဲ့စကားပြောတာလို့ဒီလိုစမှာဆိုလိုက်အကျိုးမရှိတဲ့စကားပြောတာမဲ့ဖို့နဲ့ပတ်သက်ပြီးတော့ဟိုကုသိုလ်ရဖို့နဲ့ပတ်သက်ပြီးတော့အကျိုးမရှိတဲ့စကားတွေပြောတာ တောင်ရတောင်တောင်တောင်ဘာခေါ်လာတာတောင်တောင်မကြမြောက်မကြလားဟုတ်ပါဘူးဘယ်လိုပြောလဲတောင်မြောက်တောင်မြောက်နော်အဲ့ဒီလိုပြောတဲ့စကားတွေကိုအဲအာနောက်ဆုံးတန်ဖတ်ပလာပလို့ပါဠိလိုခေါ်တယ်ဟုတ်လားအကျိုးမရှိတဲ့စကားပြောတယ်အနဲ့အနဲ့အဆံမပါတဲ့နော်စပဖြင်းလို့ပေါ့လေဟုတ်လားဒါမှပြင်ဖြင်းတဲ့စကားလို့ဆိုတယ်အဲ့လိုစကားပြောတာဝစီတူးစရ၄ပါးရှိတယ်အဲ့ဒါကြောင့်မို့ ဒီအာဇီဝဓမ္မကသီလစောက်တည်တယ်ဆိုရင်ဆိုရတာကတမျိုးဆိုရတော့နော်အဟံဗန္တိတိတရဏေနသဟအာဇီဝဓမ္မကသီလံဓမ္မံယာစာမိအဲ့လိုဆိုရတယ်ပြီးတော့သိက္ခာပုဒ်တွေဆိုတဲ့အခါမှာပါဏာတိပါဒဝေရမဏိသိက္ခာပဒံတမာတိယာမိအဒိဏာဒါနာဝေရမဏိသိက္ခာပဒံတမာတိယာမိကာမေတုမိစ္ဆာစာရာဝေရမဏိသိက္ခာပဒံတမာတိယာမိပြီးတော့ဗာလဲ မုတာဝါဒဝေရမဏိသိက္ခာပဒံတမာရိယာမိပိတုဏဝါစာဝေရမဏိသိက္ခာပဒံတမာရိယာမိဖရုတဝါစာဝေရမဏိသိက္ခာပဒံတမာရိယာမိတံဖပလာပါဝေရမဏိသိက္ခာပဒံတမာရိယာမိခုနှစ်ခုရှိသွားတယ်ရှစ်ခုကြတော့ပါလေမိစ္ဆာဇီဝဝေရမဏိသိက္ခာပဒံတမာရိယာမိမိစ္ဆာဇီဝဆိုတာမှားယွင်းတဲ့အသက်မွေးမှုမှားယွင်းသောအသက်မွေးမှုမှရှောင်ကျင်ကြောင်းဖြစ်တဲ့သိက္ခာပုဂ္ဂိုလ်စောက်တည်ပါလေဆိုပြီးတော့စောက်တည်ရတယ် အဲ့တော့မှားယွင်းတဲ့အသက်မွေးဝမ်းကြောင်းဆိုတာခုနပြောသလိုမတရားတဲ့နီးနဲ့အာသူများကိုဒုက္ခဖြစ်စေတတ်တဲ့နီးမျိုးနဲ့အသက်မွေးဝမ်းကြောင်းပြုတာမျိုးပေါ့လေသူတက်တက်ပြီးတော့အသက်မွေးဝမ်းကြောင်းပြုတယ်သူဥစ္စာကိုပြီးတော့ပြုတယ်သူညာပြမပြီးတော့ပြုတယ်စသည်ပေါ့လေနော်အာလိန်ပြီးတော့နော်အသက်မွေးဝမ်းကြောင်းပြုတယ်စသည်ပဲနောက်ပြီးတော့ရှိသေးတယ်ဒီမှားရင်သောအသက်မွေးမှုမှားရင်သောပစ္စည်းရှာဖွေမှုဆိုတာ အဲ့တော့အဲ့ဒါကဘာတော့တဲ့မိစ္ဆာဇီဝဆိုတာတဲ့နော်လက်နဲ့ပစ္စည်းရောင်းတာကနတ်ရောက်မယ်နော်ဖလန်သိပိုက်ငမည်းကြီးဒီဟာတွေရောက်မယ်ဒီနေ့ငမအဲ့ဒါတွေအတော်ခက်တယ်ဟုတ်လားတချို့တွေလည်းမေးတယ်သူတို့ကဘယ်ဆိုင်မှာလှုပ်လှုပ်တယ်အဲ့ဒီဆိုင်မှာအဲ့ဒါတွေရောင်းတယ်ဆိုတော့ तू ကလည်းရောင်းနေရတာဘယ်နဲ့တော့ဆိုတော့အပြောရတိတ်ခဲ့တယ်နော် ဒါဒါရီအမှန်တမ်းပြောရင်တော့ဟိုမမှန်ကန်တဲ့အတ္တမေးပွားကြောင့်မို့လို့ဆိုရတယ်မတတ်နိုင်လို့လောက်တာတော့မပြောနိုင်ဘူးထားပါတော့လေနော်ဒါမှလည်းကျန်းခံအတိုင်းပြောမယ်ဆိုတော့ဒါတွေကရှောင်ကျင်တိုက်တဲ့အတ္တမေးပွားကြောင့်လေဟုတ်လားဒါတို့လှန်တို့တဏတ်တို့ပိုက်ကွန်တို့ငမြားကြိတ်တို့ရောက်လာနောက်တစ်ခုကတော့လူကိုရောက်လာဒါမင်းလူလူတွေခိုးပြီးတော့ရောက်လာနေရှိမှာလားမင်းကလေးတွေမတော်တရောအလုပ်လုပ်ဖို့ရောက်လာမျိုးနော်အဲနောက်တစ်ခုကတော့ မွေးမြွေလုပ်ပြီးတော့ရောင်းတာနော်ကိုကတော့မတတ်ဘူးဆိုတာဒါမှမဟုတ်မွေးမြူပြီးတော့တတ်မဲ့လူကိုရောင်းတယ်နော်အဲအဲ့ဒါဗမာဆိုကမွေးမြူရေးဆိုပြီးတော့အားပေးနေမဟုတ်လားအာအဲ့ဒါအဲ့ဒါမိစ္ဆာတိဝအားပေးနောက်တစ်ခုကတော့အရက်နော်အရက်မူးရစ်ဆေးဝါပေါ့ဟုတ်လားမူးရစ်ဆေးဝါရောင်းတာနောက်တစ်ခုကပါလားအစိတ်နော် လူလူလူတယောက်ဖြစ်တည်တဲ့အစိတ်ပေါ့ဟိုဆေးတဲ့ပါတဲ့အစိတ်မျိုးတော့အရေးမကြီးဘူးဒါဆေးတဲ့ပါတာဟုတ်အစိတ်တက်တဲ့မျိုးဒါစပြီးတော့သိကျင်တဲ့လူသိလို့ရအောင်အဲ့လိုအစိတ်ရောင်းရောင်းဝယ်မှုအဲ့လို၅မျိုးရှိတယ်ဒါမြတ်စွာဘုရားဟောတာနော်သမမိလာ၅မျိုးပါတော့လက်နဲ့လူမွေးမြူရေးအရက်အစိတ်အဲ့လိုမျိုးတွေကိုလည်းပဲမရောင်းရဟိုအဲ့ဒါအဲ့လိုကုန်သွယ်မှုမျိုးမလုပ်ရဘူးပေါ့လေနော် အဲ့လိုကုန်သွယ်မှုမျိုးမှလည်းပဲရှောင်ကျင်ပါတယ်လို့ဒီလိုဆိုလိုတယ်အဲ့ဒါအာဇီဝဓမ္မကတိလားတဲ့အဲ့ဒါလိုမဟုတ်ဘဲနဲ့သူများသူများကိုလည်းဒုက္ခပေးတာမဟုတ်ဘူးခုနပြောတဲ့ငါးမျိုးမှလည်းပဲလွတ်တဲ့အတ္တမွေးဝမ်းကြောင်းမျိုးနဲ့အတ္တမွေးနိုင်ရင်ဒါဒီအာဇီဝဓမ္မကတိလားကိုစောင့်တည်နိုင်တယ်အာဇီဝဓမ္မကတိလားကလည်းအာစောင့်တည်ထားရင်တော့တော်တော်ဂရုစိုက်ရမှာနော် ။ဘာလို့ဆိုတော့ဟိုပြီးသူများဂုံးတက်တယ်ဆိုစကားဂုံးတက်တယ်ဆိုတာကဒီလူတယောက်ကပြောတာဟိုလူတယောက်စီသွားပြောတာမျိုးလည်းပဲဂုံးတိုက်တယ်လို့ပဲဆိုရတာပဲနော်အဲ့ဒါမျိုးတွေပေါ့စာမှာလည်းပြောထားတယ်ရှိတယ်ဒီလူတယောက်စီရဟာကြားပြီးဟိုလူတယောက်စီပြောတယ်ဟိုလူတယောက်စီကကြားလာပြီးဒီလူတယောက်ပြောတယ်ဆိုတော့အဲ့ဒါမျိုးမပြောမအောင်ရှောင်မို့ပြီးတော့သုဒ္ဓဝါစာဆိုတဲ့ဟာလည်းပဲဟိုကလေးတွေနဲ့နေတဲ့ထိုင်တဲ့ခါမှာဆိုရင်ဖြစ်တတ်တယ်ဟုတ်လားဆိုမိပြောမိတတ်တယ်ဆဲမိဆိုမိတတ်ဆိုတော့ဒါ တော်တော်ရှောင်မှရတယ်အဲတန်ဖတ်ပလာပမဖြစ်အောင်ရှောင်ဖို့ဆိုစကားတိတ်မပြောမှရပြောရင်လည်းပဲတရားစကားပြောပါမှာပဲဒီလိုမဟုတ်ရင်တန်ဖတ်ပလာပဆိုပါခေခေဝတ္ထုတွေဘာတွေပြောနေမယ်ဆိုရင်ဒါတန်ဖတ်ပလာပလည်းပါတာပဲအဲသို့တော့စောင့်ဆိုင်ရင်တော့ဒါစောင့်လို့ရတယ်တရားတရားစခန်းတွေမှာလည်းပဲတချို့တွေမှာအဲ့လိုပဲအာဇီဝဓမ္မကတိလာကိုစောင့်တည်ကြတယ်တရားအထုတ်လဲခြင်းခါမှာတော့ဘယ်လို နော်တိခါဘုတ်တစ်ခုခုကိုချိုးဖို့မလိုတဲ့စိတ်ထဲမှာအကုသိုလ်လေးဖြစ်တာကိုတောင်မှတတိနဲ့နော်စောင့်ပြီးတော့ရှုမှတ်နေရတဲ့အဖြစ်မျိုးဆိုတော့အာဟိုမိစ္ဆာဒီဝဖြစ်ဖို့မရှိတော့ပါဘူးအဲတရားတရားဒါမှမဟုတ်တချို့ကဟိုကမ္မထာရိတ်တာတွေမှာတရားအားထုတ်နေတဲ့အခါမှာအာဇီဝဓမ္မကတိလကိုလည်းယူကြတယ်အဲဒါယူခြင်းလည်းပဲရပါတယ်အဲရှစ်ပါးတိလရိုးရိုးဥပုတ်တိလပဲစောက်တိစောက်တိအာဇီဝဓမ္မကပဲစောက်တိစောက်တိဒါကောင်းပါတယ်နော် တချို့တွေကရှိသေးတယ်အခုဒီနိုင်ငံမှာပေါ့လေရှင်ဘသီလမဆောက်တည်ပဲနဲ့တရားလာအထုတ်လို့မရဘူးလားလို့တချို့လည်းမေးတယ်ကိုတက်ရတော့မမေးဘူးကိုကိုကိုဘာပြုတဲ့လူတွေမေးတော့သူတို့ကလည်းဘယ်နဲ့ပြောလိုက်လဲဆိုဟာဒါသူတို့ဗမာနိုင်ငံထုံးစံလောက်တာတို့လည်းမပြောနိုင်ဘူးဒါဘုန်းကြီးကရှင်ဘသီလဆောက်တည်ရမယ်ပြောတယ်အဲ့တော့မင်းဆောက်တည်နိုင်ရင်တော့မလာခဲ့နဲ့ပေါ့အကယ်၍ကျမ်းမာရေးတကယ်ကိုပဲ ညနေပိုင်းမစားရင်မဖြစ်တဲ့ယောဂမျိုးရှိရင်တော့အထူးခွင့်ပေးမယ်ပေါ့ဒီလိုမဟုတ်ရင်တော့မရဘူးဆိုအဲ့လိုပဲပြောလိုက်ကြတယ်ဒါကောင်းတယ်ဈေးစစ်တာတွေလည်းရှိတယ်တို့ကအဲ့တော့တော်ကြကြတော့ကိုလို့လာလိမ့်မယ်လို့နော်ဆိုတော့ तू ကညနေမစားဘဲမနေနိုင်လို့သူ့ခွင့်ပြုလိုက်တော့အရက်ကလေးမတော့ဘဲမနေနိုင်လို့ပါဆိုဘူးတော့လာလာဦးမယ်လို့အဲ့လိုမဖြစ်ဘူးလို့ဥပဒေကဥပဒေပဲလို့ အဲတော့ဒီတရားထုတ်နေတဲ့အချိန်ခါမှာတော့ဟို၈ပါးသီလလိုဟာမျိုးစောင့်တည်တာကပိုးပြီးတော့ကောင်းပါတယ်အဲငါးပါးသီလစောင့်တည်ပြီးတော့တရားထုတ်လို့မဖြစ်ဘူးလားဆိုဖြစ်ပါတယ်နော်ဒါဆိုငါးပါးသီလလုံခြုံနေရင်ကိုကျင့်တရားကောင်းမွန်နေတာပဲလုံခြုံနေတာပဲဆိုတော့ငါးပါးသီလစောင့်တည်ပြီးတော့တရားထုတ်နေရင်ဖြစ်ပါတယ်ရှစ်ပါးတိလာစောက်တည်ထားတယ်ဆိုတော့ပိုးပြီးတော့ကောင်းတယ်အဲခုနပြောလို့တရားအထုတ်ဖို့ပိုးပြီးတော့အချိန်ရတယ်အဲကိလေသာကာမဂုဏ်စစ်ဖြစ်ဖို့ပိုးပြီးတော့အခွင့်အလမ်းနေတယ်ဆိုတော့ဒါပိုးပြီးတော့ကောင်းတယ် ဒါပို့ပြီးတော့ကျင့်နိုင်ရင်ကောင်းတာပဲတို့တော့ minimum ကတော့၅ပါးတိလကတော့မြဲကိုမြဲရမယ်တရားအထုတ်နေတဲ့အချိန်ခါမှာဘာကြောင့်လဲဒီဒီစင်ကြယ်တဲ့တိလပေါ်မှာမူတည်ပြီးတော့တမာတိကဖြစ်ရမယ်တမာတိဖြစ်ပါမှပညာဆိုတဲ့ယုံ nant သဘောကိုထိုးထွင်းသိမြင်မှုကလည်းဖြစ်လာဒါကြောင့်မို့တိလတမာတိပညာဆိုတဲ့အဆင့်၃ဆင့်ရှိရမှာတိလဆိုတဲ့အဆင့်ကိုကျော်ပြီးတော့နော် skip လုပ်ပြီးတော့တမာတိအဆင့်တက်ချင်ပါတယ်ပညာအဆင့်တက်ချင်ပါတယ်ဆိုလို့တော့မရဘူးတစ်ဆင့်ချင်းတက်ရမယ် ဒါကြောင့်မို့ဟိုတရားအထူးသဖြင့်တရားအားထုတ်လာပြီဆိုရင်တော့တိလစင်ကြယ်ဖို့ဒါအရေးကြီးတယ်ဒါတိလစင်ကြယ်ဖို့ကလည်းပဲအရေးကြီးတယ်အရေးကြီးတာတော့မှန်တယ်တိလစင်ကြယ်အောင်လုပ်ဖို့ခက်သလားဆိုတော့လူတွေမှာမခက်ပါဘူးတရားအားထုတ်ဖို့အစပြုတဲ့အခါမှာတကယ်ဟိုယူထားတဲ့စိတ်နဲ့ပေါ့ဒီဒီအကုသိုလ်မှုတွေပါဏာတိပါဒစားတဲ့မှုတွေမပြုပါဘူးဆိုတော့စိတ်ဆောက်တည်ထားရင် ဒါသူ့မှာသီလစင်ကြယ်သွားပြီဟိုးနောက်တုန်းကဘာဖြစ်ခဲ့တာညာဖြစ်ခဲ့တာစဉ်းစားမနေနဲ့ကိစ္စမရှိဘူးအခုလုံးလုံးတဲ့အခိုက်အတန့်မှာစင်ကြယ်နေရင်ဒါတရားအားထုတ်လို့ရတယ်ဟုတ်ငါမသီလနဲ့ပတ်သက်လို့ပြောလိုက်ရင်တချို့ကအဲ့လိုပဲလာလာမေးကြတာတွေရှိတယ်ဟာသူကတော့တိုးလိုက်သွားခဲ့ဘူးတာတွေရှိတယ်ပေါ့လေအကောင်တွေတက်ဖြတ်လာတာအဲ့တော့အခုတရားအားထုတ်လို့ရပါမလားသီလမစင်ကြယ်ဘူးပေါ့သူဆိုနောက်တော့မစင်ကြယ်တာတော့မတတ်နိုင်ဘူးအဲ့တော့မင်းဒါပြန်စဉ်းစားမနေနဲ့အခုလောလောဆယ်မှာစင်ကြယ်အောင်နေ အဲလောလောဆယ်စင်ကြယ်တဲ့သီလပေါ်မှာအခြေတည်ပြီးတော့တရားထိုင်အဲဓမ္မရီပညာတာဖြစ်နိုင်တယ်ဒီလိုပဲပြောရတာကောင်းပြီဒါဖြင့်ဒါကုံသွားပြီပေါ့နော်အာငါးပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလဟမ်အာဇီဝသမကသီလနော်ဟောနောက်တစ်ခုရှိသေးတယ်ပြောစရာလေးရှိသေးတယ်ဒါကဘာလဲဆိုတော့ဟို ၅ပါးသီလဆောက်တည်တဲ့အခါမှာကာမိတုမိစ္ဆာစာရအစာအပြမစရိယဆိုတာလေးကိုထည့်ပြီးတော့ဆောက်တည်လို့ရတာရှိသေးတယ်။အဲ့ဒါကတော့ဟိုအိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ပေါ့လေနော်။ဒီလရှင်တွေလိုအနေနဲ့ဆောက်တည်လို့ရတယ်။အဲ့ဒါကိုကောမာရဗြဟ္မစရိယနော်ဗမာသံဃာပြောရင်တော့ကောမာရဗြဟ္မစရိယ အမျိုးသမီးတွေအတွက်ဆိုရင်ကောမာရိဗြမစရိယလို့ခေါ်တယ်အဲ့ဒါကအင်းတော်မရှိဘူးဆိုရင်အဲ့ဒါဆောက်တည်လို့ရကာမေတုမိစ္ဆာစာရနေရာမှာအဗြမစရိယဝေရမဏိသိက္ခာပဒံတမာရိယာမိလို့ဆိုပြီးတော့ဒါဆောက်တည်ရတယ်ဟိုကောမာရဗြမစရိယဆိုတာတော့ဟိုငငယ်ကစပြီးတော့ဒီနေတုံမှုကိုမပြူပဲရှောင်ကျင်ခဲ့တဲ့ရှောင်ကျင်ပါတယ်ဆိုတဲ့ဟာမျိုးပေါ့လေ ရှေးဟိုးရှေးတုန်းကဒီလိုစောက်တည်ခဲ့တဲ့အမျိုးသမီးတွေနော်ရှိတယ်တဲ့ဒါကြောင့်မို့အဲ့ဒါစောက်တည်ခြင်းရင်လည်းပဲဒါဒါရအထူးသဖြင့်တော့အိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေမှာဒါစောက်တည်လို့ဖြစ်တယ်ဒါကိုကောမာရနော်ယောက်ျားဆိုရင် ကောမာရဗြဟ္မစရိယအမျိုးသမီးဆိုရင်ကောမာရိဗြဟ္မစရိယလို့ဒီလိုခေါ်တယ် အဲ့တော့ဟိုဆိုတော့တရားတရားဌာနမှာတရားအထုတ်နေလို့ရှစ်ပါးတိလမဆောက်တည်နိုင်ဘူးဆိုရင်လည်းပဲအဲ့ဒီကောမာကကောမာရိဗြဟ္မစရိယဆောက်တည်ထားရင်လည်းကောင်းတယ်အာတတိယသိခါဘုတ်မှာအဗြဟ္မစရိယဆိုပြီးတော့ကံကောင်းပြီဒါဖြစ်ရင်တိလယူဖို့နော်တိလကျင့်သုံးဖို့နဲ့ပတ်သက်ပြီးတော့ပြောစရာတော်တော်ပြည့်စုံသွားပြီတဲ့အဲ့ဒါနားလည်ပြီးရင်တော့မြတ်စွာဘုရားတရားတော်ဆိုတာကဘာတော့ လက်တွေ့ကျင့်သုံးရမှာတဲ့နော်တိယုံတိနေယုံနဲ့အကျိုးမများဘူးတဲ့တိပြီးရင်တိတဲ့အတိုင်းကျင့်မှဒါအကျိုးပြမယ်မြတ်စွာဘုရားတရားတော်ကဆေးလိုပဲတဲ့နော်ဆေးဟာကိုကိုကိုလက်ထဲမှာရှိနေမလို့မတော့ရင်ဒီဆေးရဲ့အကျိုးကိုကိုမရဘူးတဲ့ထို့တူပဲမြတ်စွာဘုရားဆုံးမတဲ့တရားတော်ဆိုတာနားလည်နေယုံနဲ့ကိစ္စမဘူးနားလည်နေပြီးရင်လည်းပဲကျင့်ကြံအားထုတ်ကြရမယ်တဲ့ဒါကြောင့်မို့တတ်နိုင်သမျှပေါ့လေမိမိတို့ရဲ့တီလာကို စင်ကြယ်အောင် စောင့်တည်ကြဖို့စောင့်ထိန်ကြဖို့ဒါအရေးကြီးပြီတဲ့တီလစင်ကြယ်မှစိတ်စင်ကြယ်တယ်စိတ်ဓာတ်စင်ကြယ်မှအာတရားထိုင်တဲ့ခါမှာတမာတိကဖြစ်နိုင်တယ်နော်တမာတိဖြစ်မှခုနပြောတဲ့ယုံနိုင်သဘောကိုထိုးထွင်းသိမြင်မှုဆိုတဲ့အာဝိပဿနာပညာအဲ့ဒီတည်းတစ်ဆင့်တက်ပြီးတော့နိဗ္ဗာန်ထိအောင်နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့မဲ့ပညာဖိုးပညာဒါတွေဖြစ်နိုင်တယ်ဒါကြောင့်မို့တီလကိုနော်ပထမ စင်ကြယ်အောင်ပေါ့လေဒါဆောင်ထင်းကြဖို့ဒါအရေးကြီးတယ်ခိုင်းနေနဲ့ဒါနဲ့ပဲတွားကြတယ်အာအာ